ဘုန်းကြီးတို့သာသနာတွင်းမှာဘေကစခဲ့တဲ့သာသနာတွင်းလို့ပြန်ပြီးတော့သိရင်ဗုဒ္ဓမြတ်စွာကစတော်မူခဲ့တဲ့သာသနာတော်ဖြစ်တယ်။ဒီတော့ဘာကိစ္စပြုပြုဘယ်အလုပ်ပဲလုပ်လို့ဘယ်နေရာပဲသွားသွားဒီဗုဒ္ဓမြတ်စွာကိုတော့ဥထိတ်ထားမှသာပြီးတော့အထမြောက်ဗုဒ္ဓမြတ်စွာဥထိတ်ထားမှစိတ်က ဤလင်ပြီးတော့နေတယ်။ဘုန်းကြီးဒီเจ้าမှာဒီတန်ဃာတော်များနဲ့ဒီတက္ကမတက္ကတက္ကမများနဲ့ပြုမြင်နေတယ်လို့ဆိုပေမဲ့နေတိုင်းဒီတန်ဃာတော်များကိုလည်းဗုဒ္ဓမြတ်စွာကိုအာယုံပြုကြပါဗုဒ္ဓနုတ္တိဘာဝနာကိုပွားကြပါအဲ့လိုတိုက်တွန်းနေပါတယ်ဘုန်းကြီးကိုယ်တိုင်ကလည်းကျောင်းတိုက်ကိုဟိုနာဒီနာမှာ နေရာထိုင်ခင်းကစပြီးတော့တန်တန်ရှင်းရှင်းသာသာရာရာဖြစ်အောင်မင်္ဂတော်များရဲ့အဝတ်အစားအနေအထိုင်အပြောအဆိုမှစပြီးတော့စိတ်နေစိတ်ထားတိုင်အောင်ကောင်းကောင်းမွန်မွန်ဖြစ်အောင်ကြိုးစားရပါတယ်နည်းနည်းကလေးမဟုတ်ပါဘူးအချိန်များများကြီးကြိုးစားရပါတယ်ကြိုးစားလို့ဒီအချိန်နေမြင်ရတော့ကဘုန်းကြီးကမနဲ့ညဒီကြောင်းတိုက်သာသနာတော်ဖြင့် ဗုဒ္ဓမြတ်စွာကိုပူဇော်ပါ၏ဒီပန်းစီမီနဲ့ပူဇော်တာတော့ပင်မကဘူးကျောင်းတိုက်ကိုသာသနာတော်ဂုဏ်ရှိအောင်သာသနာတော်ကြက်တရေရှိအောင်သာသနာတော်ကိုကဘာကအထင်မသေးအောင်ဒီဗုဒ္ဓမြတ်စွာရဲ့သာသနာကိုနည်းနည်းအထင်သေးခြင်းတဲ့တိုင်းသူပြည်သားတွေကအထင်မသေးအောင်အဲ့ဒါလောက်စိတ်နေစိတ်ထားနဲ့ပြုပြင်ပြီးတော့နေပါတယ်ဒီဗုဒ္ဓမြတ်စွာကိုလည်းအဲ့ဒါလိုပြုပြင်ပြီးတော့အထမြောက်နေတဲ့ အထိုက်လျောက်အခြေအနေနဲ့ဤကြောင့်တိုက်သာသနာတော်ဖြင့်ဘုဒ္ဓမြတ်စွာကိုပူဇော်ပါ၏ဒါကညတယ်ဤကြောင့်တိုက်သာသနာတော်ဖြင့်ဘုဒ္ဓမြတ်စွာကိုပူဇော်ပါ၏နေ့တိုင်းနေ့တိုင်းဒီညရောမနေ့ရောပြီးတော့ဘုန်းကြီးရဲ့အလုပ်အထမြောက်တာတော့မြင်ရတယ်နေ့တိုင်းနေ့တိုင်းအလုပ်လုပ်နေတဲ့လုံမဝိရိယကိုဘယ်သူမှမမြင်ဘူးဘုရားကိုအာယုံပြုပြီးတော့နေကြရတာက ဘုန်းကြီးတစ်ပါးအတွက်မဟုတ်အလုံးပါငါ900ရှိရင်900လုံးကဗုဒ္ဓမြတ်စွာကိုရိုးသေးလေးစားပြီးတော့ပူဇော်ကြပါလို့တိုက်တွန်းနေတာဖြစ်တော့ဘုန်းကြီးတိုက်တွန်းတဲ့အတိုင်းသာလိုက်နာကြတယ်ဆိုရင်မနှဲပူဇော်နေကြဒီတော့သာသနာတော်ကြီးဘသူကများအထင်သေးအောင်ပါတော့လုံလဝရိယနဲ့အလုလုံနေကြတယ်ကောင်းကောင်းမွန်မွန်ဖြစ်နိုင်သမျှကြိုးစားပြီးတော့ထိမ့်သိမ့်နေကြတယ် တာဝန်ခံတဲ့ကိုတော့အကြီးအငယ်များကအဲစာပေပညာကိုလည်းပို့ချပြီးတော့နေကြတယ်ဘာဝနာကိုလည်းဒီခက်ကြီးကြီးတွေကတာဝန်ယူပြီးတော့ဝါကြပါသည်အဲ့ဒါလိုနေတော့ကကဲကဲဘုသူကအထင်သေးဦးမလို့ဗုဒ္ဓဘာသာအထင်သေးတဲ့သူတွေကအထင်သေးဦးမလားဒါတော့ခွန်ကြီးကဒီကြောင်းတိုင်းဒီအခြေအနေနဲ့ကျင့်납ပြီးတော့အားအားရပြီးတော့ဒီလိုမဟုတ်သေးဘူး ဒီဒီကြောင်းနဲ့အထင်မသေးပေမဲ့တခြားအထင်သေးမှလည်းစိုးနေတယ်ဘုန်းကြီးကပြီးတော့အခြားအကြနေရာတွေလည်းပြန်ပြီးတော့ဒီအချို့အစတိုင်းတက္ကသာသနာတော်အကြောင်းပြုပြီးတော့နိုင်ငံသူနိုင်ငံသားတွေဒီလုံလဝရိယထက်ထက်တန်တန်ရှိစေခြင်းတဲ့အချင်းချင်းမေတ္တာကရုဏာများစေခြင်းတဲ့ဘာသာရေးအသိဉာဏ်တွေတိုးတက်စေခြင်းတဲ့တနိုင်ငံလုံးအဲ့တော့ဒီစေတနာနဲ့လုပ်နေတာဖြစ်တော့ ဒီလောက်ကလေးများတကယ်ဖြစ်နေတာကိုအမတန်ကြီးကျယ်တဲ့အဖြစ်မျိုးလို့ဘုန်းကြီးကမယူဆပါဘူးအပုံကြီးလို့ပါသေးတယ်အဲ့ဒါလောက်ကြိုးစားတဲ့အတွက်ဘုန်းကြီးတို့ဘာစုရမလဲလို့ဆိုရင်ပါရမီစုရမယ်ပါရမီစုကဒီဘဝပေးတဲ့စုတဲ့ကြီးကျယ်ပါလေနောက်ဘဝကြတော့ညာမျောမြင်တွေပိုကြီးလာမယ်ပညာပါရမီကနောက်ဘဝကြတော့မေတ္တာပါရမီတွေကပိုပြီးတော့ကြီးလာမယ် နောက်ဘဝကြတော့ခန္တီပါရမီတွေပို့ပြီးတော့ကြည်လာမယ်နောက်ဘဝကြတော့ပညာပါရမီတွေပို့ပြီးတော့ကြည်လာမယ်အဲ့ဒီစုဒီစုကရမယ်ဘုန်းကြီးတို့ပင်ပန်းရတဲ့အတွက်ကြောင့်ဒီစုရမယ်အသေးချာရမယ်ဒါကအာမခံရှိပြီးတော့ဘာဖြစ်ဖြစ်ဗုဒ္ဓမြတ်စွာကိုဥသိထားကြပါဘုန်းကြီးကတိုက်တွန်းပါတယ်ဗုဒ္ဓမြတ်စွာရဲ့သာသနာတော်ကြီးကိုဥသိထားကြပါတိုက်တွန်းပါတယ် ဒီဗုဒ္ဓမြတ်စွာကဒီပယတဆူတဆူပွင့်တော်မူလာဖို့ရန်အမတန်ခဲရင်တယ်လို့ယခုသံဃာတော်များလည်းကြားတယ်ယခုဆွမ်းတကာဆွမ်းမများလည်းကြားတယ်အဲအလုံးလိုက်ပါလာတဲ့အဲတရားဓမ္မများလည်းကြားတယ်ဘယ်လိုဖြစ်ရခဲရင်တယ်လဲဒါကဒီဒါနပါရမီတစ်ခုပဲစဉ်းစားကြည့်ကြစို့ဘုန်းကြီးကလည်းစဉ်းစားကြည့်နေဝိတ္တန္တရမင်းဘဝမှာဘုဒ္ဓမြတ်စွာက ဝိတ္တန္တရာမင်းဘဝဖြစ်တဲ့အခါမှာဒိပြင်းဒိပြင်းစာပွဲတော့ပွဲတွေအဝတ်တွေဓာတ်တွေကတော့ပေါ်ရင်လူကြသတမ်းပဲသူ့နိုင်မှာပေါ့ဒါပေမဲ့ဗုဒ္ဓမြတ်စွာဟောတော်မူရင်ပဲအတန်ထုတ်ပြီးတော့မေတော်ဘာများသူเสียရှိပါတုံးလို့တောင်းတယ်အဲ့ဒါမလိုက်နိုင်ဘူးဘုန်းကြီးမလိုက်နိုင်ဘူးယခုတရားဓမ္မများမလိုက်နိုင်ဘူးဒါဟုတ်ပါရမီကညင့်လာလို့ အတန်ထုတ်ပြီးတော့ဖောက်ခွာခြင်းဒါနပြုဖို့တောင်းနိုင်တာစိတ်တကလင်းနေသားလောက်မှာလက်ဝက်လက်စားတွေဆင်းပေးချွတ်လူတယ်ဒါကတော့လိုက်နိုင်တယ်ထားအောင်တော့ရှင်းနေလောက်ဘယ်လောက်ကြာတော့ငါလှူရတာတွေကတော့ပြည့်နေတာပဲမလှူရတာမရှိဘူးယခုနေမြန်လေငါရဲ့အရိယနှလုံးကိုလာပြီးတော့တယောက်ယောက်ကအလှူခံရင်လှူလိုက်စမ်းကျင်ပါပြီးတော့ဟောအဲ့ဒါမလိုက်နိုင်ဘူးအဲ့ဒါလက်ဖို့မနှံခက်သွားတယ် ဝိတက်ကထိနိုင်ရလို့အတူယုံကြည်တွေဆောက်ပြီးတော့မရှိဆင်းရဲတဲ့သူတွေခကြီးသွားဧည့်သည်တွေစားကြတော့ကြဖို့ဒါကတော့လိုက်နိုင်ကြရရှိရှင်ပြူတော်ကြီးရှူဖို့ဆိုတာကမလွယ်ပါဘူးရှင်ပြူတော်ကတန်ဖိုးကြီးလို့လာလို့ဆိုတော့ဒီလောက်တည်းမဟုတ်ဘူးရှင်ရှိခေတုံးကတတိုင်းပြည်နဲ့တတိုင်းပြည်စစ်ပြကြပြီလို့ဆိုရင်ရှင်တတ်ဟာအကြီးကျယ်ဆုံးပဲယခုအနုမြုံဘုံတွေလို့ပါပဲ အဲ့ဒီအကြီးကျယ်ဆုံးစင်တက်တဲ့မှာဆင်ပြူတော်ပါလို့ရှိဆင်မဲတယ်အလိုလိုကြီးတယ်ပြီးတော့ဆင်ပြူတော်လူဖို့လို့ဆိုတဲ့ကိစ္စရတော့တိုင်းပြည်လူလိုက်တာနဲ့တဲတူတယ်မလွယ်ဘူးမလွယ်ဘူးအဲ့ဒါကြောင့်လေတိုင်းပြည်ကသိပြီးတော့မခံမရနိုင်ဖြစ်လို့ခမီးတော်မင်းကြီးကိုတိုင်တန်းပြရတယ်မလိုက်နိုင်ဘူးနော်ပြီးတခါတဲရရဟုတ်တယ်ကားတော်သမီးတော်လူဖို့စဉ်းစားလို့မရဘူးဒီတော့က ဒီဗုဒ္ဓမြတ်စွာရဲ့ပါရမီ7ပါးထဲမှာဒါနပါရမီတစ်ပါးကိုကြည့်ရင်ပဲပါရမီနှုသေးတဲ့သူများမလိုက်နိုင်တဲ့အချက်တွေအများကြီးရှိပါတယ်။ပြီးတော့ဗုဒ္ဓမြတ်စွာဟာဘယ်လောက်အကြောင်းကောင်းနေတယ်ဆိုတဲ့ဥစ္စာကိုသီလတိမ်တော်မူပုံအသက်ဆုံးပြီးတော့အဲခန္တီပါရမီဖြည့်တော်မူပုံခန္တီဝါရီယသိတို့ဘဝအသက်ဆုံးပြီးတော့ဒီကြီးနန်းကြီးဆုံးပြီးတော့တောထွက်တော်မူပုံနေကမပါရမီဖြည့်တော်မူပုံ အဲ့ဒါလို့ပေါ့လေအသိစိတ်ကြည့်လို့ရှိရင်မလိုက်နိုင်တာတွေအများကြီးရှိပါတယ်။ယံကိစီဝိတံဣဒဝါဟုရံဝါဣဒဝါလူတို့နေရာလူရွာဌာနဤလောက၌၎င်းဟုရံဝါငကားကလုံးပုံပုံနေကြကိုအောက်လောက၌၎င်းတကေသူဝါနရွာချောက်ဒီမြမပြည်တို့၌၎င်းအလုံးနေရာမှာဝိတံဥစ္စာရှင်တွေနှစ်သက်စရာ ယရနာတွေရှိပါတယ်ငဃပြည်မှာဆိုတဲ့ဥစ္စာလဲငဃပြည်ကယရနာကိုပဲဒီအဆက်ဆက်ဒီငဃပြည်ကယရနာပဲအဆက်ဆက်အမှန်တန်ကောင်းဟိုနတ်ပြည်ယရနာတွေဆိုတာလဲအမှန်တန်ကောင်းခွန်ကြီးတို့လူပြည်မှာတောင်းမှမြန်မာနိုင်ငံမှာတောင်းမှဟိုငမောက်ဆိုတဲ့ဗဒမယဟာဒါပြန်တော့မရှိဆိုပါလားအမှန်တန်ကောင်းတယ်ဒီဥစ္စာရှင်များသုံးဆောင်လို့ရနှစ်သက်စရာ နှစ်သက်တာမှာနဲ့နဲ့တင့်သက်တာကိုယင်ထဲမှာအေးလို့ဒီယရဏကြည့်နေရတဲ့ဥစ္စာအင်မတန်ကျင်နာလို့အဲ့လိုနှစ်သက်စီရယရဏတွေရှိပါတယ်ရှိပါတယ်လောကမှာရှိပါတယ်တခါအသက်ရှိတဲ့ယရဏတွေကဆိုရင်လည်းပဲအိုးစကြမင်းရဲ့ယရဏတွေဆင်ပြန်တော်ယရဏတဲ့ဥစ္စာရှင်ကိုဘယ်လောက်စိတ်စိတ်ထဲမှာအေးပြီးတော့နေမလဲမြင်ပြန်တော်ယရဏတဲ့စကြယရဏတဲ့နောက်ကယူဇနာ၁၂ယူဇနာလောက် ပရိသတ်တွေကိုခေါ်ပြီးတော့သွားနိုင်ယူပြီးတော့သွားနိုင်ဘလောက်ကြီးကျယ်တဲ့ယရနာတွေလဲအမှန်ကြီးကျယ်ဒါသာတော်ကြီးယရနာတဲ့အဲခမည်းတော်ဘာမှတောင်းကြတိုက်တော့မမူပါနဲ့အလုံးတိုင်းပြည်ရေးရသာတော်ကြီးအကုန်လုံးအဲစီမံပါမယ်တတိယယရနာကလည်းအရှင်မင်းမြတ်ဒီငွေကိစ္စအဲဒီရွှေငွေကိစ္စနဲ့ဆက်လို့တော့ကြောင်းညာရှိတော့မဟုတ်ပါနဲ့အဲကျွန်တော်မျိုးအားလုံးတာဝန်ယူပါတယ် ဘယ်လောက်တော်နေကြဘယ်လောက်တော်နေကြတက္ကနိဗ္ဗာန်ယတနာရဲ့အလိမ္မာကလည်းကြီးညိုစရာကိုကောင်းကြီးညိုစရာကိုကောင်းသူရဲ့တကယ်ဒီငကိုပြည့်စုံနေတာကလည်းအမတန်တကယ်ကြည့်ကြည့်ရှုစကွက်ကောင်းပြီးတော့အဲ့ဒီယတနာတွေကိုကြည်ပြီးတော့ဥစ္စာရှင်များနှစ်သက်เสียအမတန်ကောင်းတယ်ထားပါတော့ ဘုန်းကြီးတို့ဥစ္စာရှင်များနှစ်သက်စရာဆိုတဲ့ယရနာဟာယခုလူတွေမလဲပဲရှိပါရဲ့ထိုက်တယ်မလားအဲစိန်တွေရွှေတွေရှိပါတယ်အမတန်စိန်ကောင်းတွေတရက်ကြီးဘလောက်တန်တဲ့နဲ့ရှိပါတယ်ပြီးတော့တိုက်တွေဓာတွေမော်တော်ကားတွေအဲသူတို့စိတ်ထဲနှစ်သက်စရာယရနာလို့ကြီးကြီးကျယ်ကျယ်မခေါ်နိုင်ပေမဲ့နှစ်သက်စရာရှိပါတယ်အဲ့ဒီလောကမှာရှိတဲ့ယရနာတွေကိုဘာဖြစ်လို့ယရနာလို့ခေါ်ရတော့ ဒါကိုနည်းနည်းကလေးနားလည်ထားပါစိတ်ဒီကတံမဟေကင်းစာအတုလံဒုလဘတတနံအနောမတတပရိဘောဂံရတနံဒေနာဥစ္စတိယရနာတဲ့လို့ဆိုရင်ပဲအမတန်ယူတည်ရအမတန်လေးစားရဆိုကြပါစို့ယောက်သံပရမယယရနာအမတန်ကောင်းတယ်လို့ဆိုရင်ပဲဘောဝဆာဆာမကြိုက်မတွေ့ဘူးမဲလေးလေးမြတ်မြတ်ကလေး တိုင်နာတောင်မှမုံမမြတ်မြတ်ကလေးယူသေးလိုက်တာယူသေးလိုက်တာအမှန်တန်ကောင်းတဲ့စိတ်လက်အမှန်တန်ကောင်းတဲ့ကြောက်တဲ့ဟိုငမောက်တို့လိုတောင်မှမရောက်တတ်သေးဘူးဒီဒီဘလောက်တန်းတယ်ပိမ့်ဘလောက်တန်းတယ်အဲ့ဒါလို့ဆိုရင်ပဲဒီယရနာကိုလက်နဲ့လက်နဲ့ကိုင်တာတော့မျက်မျက်နုနုကလေးထားတာတူတာကိုကသေးသေးတတ်တတ်ကလေးစိတ်ဒီကတအယုတ်သေးပြရတယ်ယရနာတဲ့လို့ဆိုရင်ပဲ အလုံးလေးစားရတယ်ဥစ္စာဖြင့်ကိုယ်တိုင်ကလည်းလေးလေးမြတ်မြတ်ကြည့်ဘေးပါဝဉ္ဉ္ကလည်းအော်ဘုရုမယရနာတဲ့ကြောက်ယရနာရှိတဲ့လေးလေးမြတ်မြတ်ကြည့်ပေးကဒီအဖိုးကတော့ဟိုအဖိုးကမပြောနဲ့တော့တန်လိုက်ခုနကဘုန်းကြီးတို့ကြောက်ယရနာပဲသိမ့်ပေါမလားပြောနိုင်တယ်ပြောနိုင်တယ်သိမ့်ပေါမလားစိမ့်အဲဘယ်နှသိမ့်လောက်ငမောက်တို့လို့ဆိုတာတော့မပြောနဲ့တော့မပြောနဲ့တော့ရှိလက်ရှိနေတာပဲဒီယရနာ အဲ့လိုယရဏဆိုတာအဖို့တန်တယ်တဲ့အင်မတန်အဖို့တန်တယ်အဖို့တန်လေယရဏအစင်တန်မြင့်လေအဖို့တန်လေယရဏအစင်တန်မြင့်လေအဖို့တန်လေလေးလေးမြတ်မြတ်ကင်တွယ်ရလေအဲလေးလေးမြတ်မြတ်ထားရသွေးရသိမ့်ရလေဘယ်လိုအတုလာဟိုထိတ်တန်းယရဏဆိုတာကတော့အတုကိုမရှိဘူးဒါဒီဒီလိုယရဏမျိုးကဒီတစ်မျိုးရှိဆိုတော့ဆင်းပြန်သောယရဏတကြမင်းရတယ်ဆိုရင် ဒီဆင်းမြတ်တော့နှစ်စီးမရှိနိုင်ဘူးမြင့်မြတ်သောယရဏနှစ်စီးမရှိနိုင်ဘူးอืมအဲစัจ जा ယရဏနှစ်နှစ်စင်းမရှိနိုင်ဘူးတထေကြီးယရဏနှစ်ယောက်မရှိနိုင်ဘူးသတ္တောကြီးယရဏနှစ်ယောက်မရှိနိုင်ဘူးမိဖုရားယရဏနှစ်ယောက်မရှိနိုင်ဘူးအဲ့တော့အတူမရှိဘူးအတူအတူတန်တူမရှိဘူးဒီအောင်နဲ့နဲ့နှိမ့်နေတဲ့အဆင့်တန်းသာရှိရမယ်ထိတ်တန်းယရဏဆိုရင်အတူမရှိပါဘူးဒုလဘတတ္တနာ တွေ့ဖို့ကြုံဖို့မြင်ဖို့ကလည်းခဲရင်လိုက်တာတဲ့ဟုတ်တာပေါ့စัจ jaya ရဏခုဘယ်သူတွေ့နိုင်မလဲမြင်မြန်တော့ဆင်မြန်တော့ဘယ်သူတွေ့နိုင်မလဲထားပါလေဒါတော့ကြီးကျယ်တာထားပါတော့အဖို့တန်တဲ့စေရဏဒီဒီကဘုန်းကြီးတို့သံဃပရိသတ်ကတွေ့ရလားတွေ့ရလားမြင်ဘူးရလားအဲ့ဒါလို့အဖို့တန်တဲ့စေရဏအဖို့တန်တဲ့ကြောက်ရဏတွေ့ရလားဒုလဘတ္တနာမြင်ဖို့ခဲရင်ပါ အဲကြည့်ပြရစီလို့သွားပြောလေဟုတ်ကဲ့ထုတ်ပြလိုက်မယ်မထင်နဲ့တော်တော့တန်တန်ထုတ်ပြလိုက်မယ်မထင်ပြီးတော့အမတန်တွေ့ဖို့ကြုံဖို့မြင်ဖို့ခဲရင်ပါတယ်တဲ့အနောမတတ္တပရိဘောကံတဲ့အောက်တန်းတတ္တဝါတွေရဲ့အလုံးစုံမဟုတ်ပါဘူးတဲ့ကဲတခြားမပြောနဲ့ဒီစိန်တို့ကြောက်တို့ပဲအောက်တန်းလူတွေမြင်လဲမမြင်ဘူးသူတို့အလုံးလည်းမဟုတ်ဘူးသူတို့အလုံးဆောင်လည်းမဟုတ်ဘူးအဲဆိုတော့ဒီဗန်မြို့မှာလူအဲသိမ့်ပေါင်းဘယ်လောက်ရှိတယ်လို့ဆိုတယ် သိမ့်မောင်ဘလောက်ရှိတယ်လို့ဆိုပေမဲ့ဒီခုနကအမတန်အဖို့တန်တဲ့ကြောက်ရရနာပိုင်ဖို့ဆိုတာကတော့ဟာအမတန်လူလူရည်နဲ့အမတန်နဲ့တဲ့အမတန်နဲ့တဲ့ဒါကြောင့်အောက်တန်းပုဂ္ဂိုလ်များရဲ့အသုံးဆောင်မဟုတ်ပါဘူးတဲ့အဲ့ဒါလို့လိုက်ပြီးတော့စစ်တဲ့အခါမှာအထက်တန်းကြလေယရနာကောင်းလေအထက်တန်းကြလေယရနာကောင်းလေအဲ့ဒါလို့ဟာကိုယရနာလို့ခေါ်တယ်လို့စာကဆိုတယ်သူတောင်းပြီး ဒါလို့ယရနာခေါ်တန်းဆိုလို့ရှိရင်ဒီဗုဒ္ဓမြတ်စွာယရနာနဲ့နှိုင်းစီကြည့်ကြရအောင်လေဒီခုနကအမတန်ကောင်းတဲ့ယရနာကောင်းပါတယ်ခုနကလိုပဲအမတန်ဂုဏ်လည်းပြည့်စုံပါတယ်ကောင်းပါတယ်ဒါပဲလေဗုဒ္ဓမြတ်စွာယရနာနဲ့နှိုင်းရှင်ပြီးတော့ကြည့်ရအောင်ကဲလေးလေးစားစားရိုးရိုးသေးသေးကင်တွယ်ရမယ်လို့ဆိုတဲ့နေရာမှာဗုဒ္ဓမြတ်စွာကိုလေးလေးလေးလေးစားစားကြည့်တကယ်လေ လူကလေးလေးစားစားမဟုတ်လူမင်းတွေကလေးလေးစားစားလူမင်းတွေရဲ့မကိုက်တရဖူးကဘုရားမြတ်စွာရဲ့ခြေတော်ဥတိုင်ပြီးတော့နေကြရတယ်။ဒါကလူသာလားလို့ဆိုတော့နတ်မင်းတွေရဲ့မကိုက်တရဖူးကလည်းဘုရားမြတ်စွာရဲ့ခြေတော်ကိုဥတိုင်ပြီးတော့နေကြရဘလောက်သေးစားလဲ။ဒါကမြမမင်းများရဲ့မကိုက်တရဖူးကလည်းဘုရားမြတ်စွာရဲ့ခြေတော်ကိုဥတိုင်ပြီးတော့နေကြရဘလောက်လေးစားရလေးလေးစားစားပြရမှာ၊ကိုင်းွယ်ရမှာ။ လေးလေးစားစားဆက်သွယ်ရမှာယရနာလို့ဆိုရင်ခုတည်းကပြောခဲ့တဲ့ထိတ်တန်းလောကီယရနာတွေကဗုဒ္ဓယရနာကိုမမိပါဘူးတကယ်လူမင်းနတ်မင်းဗြဟ္မာမင်းတို့ရဲ့မကိုက်တရပူတွေကဥတိုက်ပြီးတော့တဲ့တဲ့ခြေတော်မှာဥတိုက်ပြီးတော့နေကြရပါတယ်တလောက်လေးစားရပါတယ်ကောင်းပြီတဲ့အဖို့တန်အဖို့ပြတ်ကြအောင်ဆိုလို့ဆိုတော့ယခုယရနာတွေက အဲဆိုပါတော့ငမောက်တို့လူဆိုတာဟုတ်တယ်အဲတနိုင်ငံလောက်တန်တယ်ဆိုပါတော့နိုင်ငံလုံးပေးမှဒီယရနာရဲ့တန်ဖိုးညီမျှမယ်ဆိုပါတော့ထားပါဒီရှင်ယရနာမြင့်ယရနာတွေလည်းဒီလိုပဲတန်ဖိုးမဖြတ်နိုင်ဘူးထားပါဘုရားမြတ်စွာရဲ့ယရနာတော်ကိုတန်ဖိုးဖြတ်ကြည့်ပါဒီတန်ဖိုးဖြတ်ရမယ်နေရာမှာအကြောင်းနဲ့လည်းကြည့်ရမယ်ယခုငမောက်ပရမညာတို့လို့ တော့ကြာကြာကြီးဒီဒီပရမညာဖြစ်ဖို့ရံတဲ့တဲ့တန်တေပြီးနေရတုံးလို့ဆိုတော့ကြောက်ကြောက်တွင်းမှာတန်တေပြီးနေရတုံးကြောက်တွင်းမှာဒီယရဏကြီးဒီလောက်ကြီးကျယ်ပြီးတော့ဒီလောက်တန်ဖိုးရှိအောင်ကြောက်တွင်းမှာဘလောက်ကြာကြာနေရတုံးဒီတကဘာပါပဲကဘာဥကကြောက်တောင်များပေါ်လို့လာခဲ့တဲ့နေရမှာဆိုပါတော့မိုးကုတ်တို့လို့အဲကြောက်တောင်တွေမှာကဘာဥကစပြီးတော့ကြောက်တောင်ကြီးတွေပေါ်တဲ့နေရမှာ အဲ့ဒီယရနာတွေပါတယ်ဆိုရင်ဒီကဘာဥကတကဘာပဲကြာပါသေးတယ်တကဘာတော့အပြည့်မကြသေးဘူးကဘာအစိတ်ပိုင်းပဲကြာပါသေးတယ်ခိုးဘက်ရှိကခိုးဘက်ကမရှိပါဘူးဒီကြောက်ယရနာယခုဒီဘက်ကြမှာကြောက်ယရနာပေါ်လာရတာပါကဘာတီးပြီးတော့မှာဒါတော့တကဘာရဲ့အစိတ်ပိုင်းတော့ကြာပါတယ်ဗုဒ္ဓယရနာပေါ်ထွန်းဖို့ရန်လို့ဆိုတော့အိုးလေးစဉ်ချင်းနဲ့ကဘာတသိန်းကဒီမင်္ဂလာမြတ်စွာဘုရားရဲ့ခြေတော်ရင်းကစားပြီးတော့ ဒီမင်္ဂလာမြတ်စွာဘုရားရဲ့သာသနာတော်ကြောက်တောင်ကြီးမှာမျိုးစေတည်ခဲ့ရပါတယ်။နောက်ဒီဒီဗုဒ္ဓမြတ်စွာရဲ့ယရနာတော်ဟာရင့်ပြီးတဲ့ရင့်အောင်အဲတောက်ပပြီးတဲ့တောက်ပအောင်အဖို့တန်းပြီးတဲ့တန်းအောင်အကျိုးဆောင်းနိုင်ပြီးတဲ့ဆောင်းနိုင်အောင်ဒါနပါရမီဘုံများစွာနဲ့တန်တေတိယသီလပါရမီဘုံများစွာနဲ့တန်တေတိရတယ်။နိက္ခမခန္တီမေတ္တာပါရမီ7ပါး မြတ်စွာနဲ့အသက်ဆွန့်ဆွန့်ဆွန့်ဆွန့်ပြီးတော့ဒီဗုဒ္ဓယရနာတော်ကြီးဖြစ်ပေါ်လာဖို့ရန်ဟာတန်တေတည်ခဲ့ရတယ်ကာလအချိန်အပြင်လေးသိန်းချင်းနဲ့ကဘာတသိတည်ကြတဲ့အလုတ်အချိန်အပြင်ဆိုလို့ရှိတယ်ပါရမီ7ပါးအသက်ဆွန့်ပြီးတော့လုပ်ရဘလောက်တန်တေတည်ခဲ့ရဒါကြောင့်ဗုဒ္ဓမြတ်စွာယရနာတော်ဟာလောကီမှာရှိတဲ့ကြောက်တံပရမယယရနာတွေနဲ့နှိုင်းရှင်လို့ကိုမရဘူးအကြောင်းကြည့်လိုက်တော့လေဒါကအကျိုးကြည့်လိုက်ပါ ဗုဒ္ဓဒီလောကမှာရှိတဲ့ကြောက်တံပရမယယရဏဟာဆိုပါတော့ဒီတစ်ထေတူမှာဒီတစ်ထေဒဂမတူမှာဒီကြောက်ရှိတယ်လို့ဆိုရင်သူသူနဲ့အမွေဆိုင်တဲ့သတ္တမိမိမြတ်အဲ့ဒီလောက်သာအကျိုးရပါတယ်ဆိုပါအောင်တော့သူရဲ့အချွေရံပြိဿမြတ်အကျိုးရပါတယ်ခံစားရပါတယ်သူ့အကြောင်းပြုပြီးတော့အကျိုးရှိပါတယ်ထားပါတော့ဒီလောက်ပဲဒီလောက်ပဲဒီလောက်ပဲ ဗုဒ္ဓမြတ်ဆိုတာအကြောင်းပြုပြီးတော့အကျိုးရှိလိုက်တာကတော့မပြောနဲ့တော့ဘုန်းကြီးတို့ဗုဒ္ဓမြတ်ဆိုတာပထမဆုံးဓမ္မစကြာတရားပွဲမှာကျွတ်တန်းဝင်လိုက်ကြတာ၁၈ကတိတဲ့သောတာပန်သက္ကတာကံအနာကံယဟန္တာတွေဖြစ်လိုက်ကြတာဒီတတ္တဝါပေါင်း၁၈ကတိတဲ့ဒီလားဘယ်တော့မှဒီဗုဒ္ဓယရနာကိုအကြောင်းပြုပြီးတော့အကျိုးခံစားကြရတယ်ဒီ၁၈ကတိဆိုတဲ့အရေးအတွက်ဟာမြန်မာနိုင်ငံမှာရှိတဲ့လူဦးရေရော ယူရီးယားမှာကမ္ဘောဒီးယားမှာလာအိုမှာဒီလိုမှာဗုဒ္ဓဘာသာထေရဝါဒနိုင်ငံငေါနိုင်ငံကလူတွေအကုန်လုံးပေါင်းတောင်းတက်စိတ်ကလေးမပြီးသေးဘူးဒီတက်တော့တက်တပါးတွေများအဲ့ဒါတရားတစ်ပွဲတရားတစ်ပွဲတရားတစ်ပွဲပြီးတော့ဗုဒ္ဓမြတ်စွာရဲ့ယရနာတော်ကိုအကြောင်းပြုပြီးတော့အကျိုးရလိုက်ကြတာလူတွေနဲ့ဒီပြမတွေမရွေ့ကြမယ်သူကမရွေ့မကြတော့ဘူးပြိဿံပိတ္တာဖြစ်မဲ့သူကမဖြစ်တော့ဘူး ရုပ်နာခန္ဓာနဲ့ဘုနာသေးရဒုက္ခသေးရနဲ့နေရမယ်သူကမနေရတော့ဘူးဘာလို့များအကျိုးရလိုက်တယ်လဲအဲအကြောင်းကိုသိကြည့်အကျိုးကိုသိကြည့်ဗုဒ္ဓမြတ်စွာယရဏနဲ့လောကီယရဏနှိုက်စာလို့သူမရပါဘူးအနောမပတ္တပရိဘောကဒီယရဏကိုလောကမှာရှိတဲ့သင်ကြောက်ယရဏကိုအောက်တန်းလူတွေမြင်လည်းမမြင်ရဘူးသူကမသုံးနိုင်ဘူး အဲဗုဒ္ဓမြတ်စွာယရနာတော်ကြီးကိုလေဗုဒ္ဓမြတ်စွာပေါ်ထွန်းတော်မူပါပြီတဲ့လို့ဆိုပေမဲ့သစ္စာတည်းရောက်နေတဲ့တတ္တဝါတွေမမြင်ရဘူးဆိုတော့ဘုန်းကြီးတို့ဒီဗုဒ္ဓမြတ်စွာပွင့်တော်မူတဲ့အချိန်တုန်းကအိန္ဒိယမှာပွင့်ပါတယ်ဘုန်းကြီးတို့နိုင်ငံကလူတွေကထို့အချိန်မှာပြောတဲ့စကားကသာပြီးတော့အဆင်မပြေပါဘူးဒါကြောင့်ဗုဒ္ဓမြတ်စွာအိန္ဒိယမှာပွင့်နေသေးမယ်လို့ဗုဒ္ဓမြတ်စွာမဖူးလိုက်ကြရပါဘူး ဒုပြင်ဒုပြင်အခါသာသနာပတိဆိုတာတော့ဘယ်သူမှမကူရဘူး။ဒါကြောင့်ဒီဒုလဘသိကြရင်ဘုဒ္ဓဘုဒ္ဓယရဏကိုဖုတွေ့ကိုရသိကြရင်ဒါကြောင့်ဘုဒ္ဓယရဏနဲ့ဖုတွေ့လို့သာဝတိမဟာရသကြုံမှာနေကြတဲ့သူတွေအကုန်လုံးဘုဒ္ဓမြတ်စွာကိုတုံးဆောင်နိုင်ကြပါလား။ကိုယ်ွယ်နိုင်ကြပါလားလို့ဆိုတော့ဘယ်ဟုတ်မလဲ။ဒိဋ္ဌိတွေကသူတပည့်ပြိဿနဲ့ဘုဒ္ဓအပြစ်ပြောနေကြ။ဒါဗုဒ္ဓမြတ်စွာမြင်တော့မြင်တာပဲ။ကိုယ်ွယ်သောအဖြစ် မသုံးဆွဲခင်ကြဘူးပြီးတော့ဒီအနောဘတတ္တအောက်တံတတ္တဝါတွေရဲ့ကိုယ်ွယ်စရာမဟုတ်ဘူးဘုဒ္ဓမြတ်စွာဟာကံပါရမီအဆက်ဆက်ပါတဲ့သူတွေမှာကိုယ်ွယ်ကြရတာကိုယ်ွယ်ကြရတာသုံးဆွဲကြရတာသာသနာပုညဝန္တတပုညဝန္တာဝလာပြီနော်နဗ္ဗပုညကရဟတိပကရတုမဝိတယာဘုံကံကြီးမာတဲ့ဗုဒ္ဓမြတ်စွာရဲ့သာသနာတော်ကြီးကိုဘုံကံရှိတဲ့ တရားဒဂမတွေပြည့်တာပါရမီအဆက်ပါတဲ့တရားဒဂမတွေသာပြုစုနိုင်ရတယ်လို့ဒါလို့ရေးထားတဲ့အရေးအပျောက်တာမဟုတ်ဘူးတကယ်ကိုတန်ပါလို့ဒီဗုဒ္ဓဘာသာတော်ကြီးကိုပြုပြရတယ်ဗုဒ္ဓမြတ်စွာရဲ့တရားဟောအရှင်မန္တေကိုနားရတယ်တကယ်ပါရမီပါကိုပါလို့အဲ့ဒါကိုဘုန်းကြီးကလည်းဝမ်းမြောက်လုံးလို့တကယ်ပါရမီတို့ကံကိုပါလို့ဒီဗုဒ္ဓမြတ်စွာရဲ့သာသနာတော်အစစ်အမှန်ကိုတကယ်ကိုကျူးစာနေကြရတယ် ရှေးကံသိပ်ပါတာပဲရှေးကံသိပ်ပါလို့ယခုကြိုးစားလိုက်တဲ့အတွက်ကြောင့်မက်ဖို့နိဗ္ဗာန်အထိခကြီးရောက်ကြတော့မှာပဲလို့ရှေးကံကိုတွေးလို့ယခုနောက်တာတိုးတဲ့ကံတွေကိုတွေးလို့မက်ဖို့နိဗ္ဗာန်အထိရမှာကိုမြင်လို့အဲ့ဒါဟိုယရနာရှိတဲ့တထေးတွေကယရနာကြည့်ပြီးတော့စိတ်ကြီးနေကြရင်နဲ့အေးနေကြအဲ့လိုနေသလိုပဲဘုရားကလည်းဘုရားမြတ်စွာယရနာတော်ကြီးကြီးလို့အာယုံပြုလို့ ဘုရားမြတ်စွာရဲ့သာနာတော်ကြီးကိုပြုစုလို့မှန်တယ်ပြီးတယ်ကိုဘုရားမြတ်စွာရဲ့တရားတော်တွေမကွဲမပအောင်ထိလို့ရင်းနဲ့အေးလိုက်တာဘုရားမြတ်စွာရဲ့သာနာတော်ကြီးကိုမကွဲမပအောင်ထိရတဲ့အတွက်ကြောင့်မိမိတို့ရဲ့ဆုလိုက်ကလည်းနဲသလားမဲ့ဖို့နိဗ္ဗာန်အတိဘဝတန္တရာမှာအောက်ကြနောက်ကြမဖြစ်သေးနဲ့မဲ့ဖို့နိဗ္ဗာန်အတိဆုလိုက်ရမယ်ဒါကြောင့်မို့လို့ဘုန်းကြီးကအမှန်တန်ဝမ်းမြောက်ဘုန်းကြီးတို့ဝမ်းမြောက်တယ်လို့ဘုန်းကြီးတို့တရားတော်မှာနှစ်နှစ်ကြာကြာတွေးစမ်းပါ ဘုန်းကြီးတို့ရဲ့ကျောင်းတိုက်ကသံဃာတော်များခိနိကကတွေးကြမှာဘုန်းကြီးဝမ်းမြောက်တယ်လို့သာသနာတော်ကြီးနဲ့တွေ့ရတာဟာဒုလဘအမှန်တန်ဆက်ရပါတယ်အောက်တန်းပုံကိုယ်တွေသာသနာတော်ကြီးကိုမတွေ့နိုင်ပါဘူးမြင်းနေပေမဲ့လို့မကူွယ်နိုင်ပါဘူးမြင်းနေပေမဲ့လို့သာသနာတော်မပြုတ်နိုင်ပါဘူးမိမိတို့မှမြင်တယ်အဲမြင်ခဲ့တယ်ဆိုတော့လည်းမြင်ရပြီဒါကအောက်တန်းတွေရဲ့အသုံးဆောင်လို့မဟုတ်ဘူးလို့ဆိုတဲ့ဥစ္စာလေမိမိတို့ကိုယ်ွယ်နေလို့မိမိတို့အသုံးဆောင်ဖြစ်နေပြီ တရားယရနာတော်ကြီးကိုလည်းမိမိတို့သုံးနိုင်ပြီတရားကျင်လို့မိမိတရားတော်ကြီးတွေကျင်လို့အဲသံဃာတော်တွေဆိုတဲ့ဥစ္စာလည်းမိမိတို့မြင်နိုင်ပြီမိမိတို့ကိုယ်တိုင်လည်းအဲ့ဒီသံဃာယရနာတရားကိုကြိုးစားနေကြပြီအဲ့တော့အတ္တဝမ်းမြောက်စေရတောင်းတယ်အမှန်ဝမ်းမြောက်စေရတောင်းတယ်အဲကြောင့်မို့ဒီဗုဒ္ဓယရနာကိုအကြောင်းပြုပြီးတော့ဓမ္မယရနာသံဃာယရနာတွေမိမိတို့သုံးဆွဲနိုင်ပါပြင်လားမိမိတို့အောက်တန်းမဟုတ်ပါပဲလားအမှန်တရားအထက်တန်းကြနေပါမင်းလားအမှန်တရားအထက်တန်းကြဆိုတာပါရမီတွေရင်းပြီးတော့ မင်းတို့နိဗ္ဗာန်အတိရတော့မှာပါပဲလားလို့အဲ့လိုဝမ်းမြောက်ဝမ်းသာနဲ့ဘုရားမြတ်စွာကိုအာယုံကြည့်ကြပါဘုရားမြတ်စွာဖြစ်ဖို့ရန်ဟာမျိုးတည်ခြင်းနဲ့ကဘာတသိလို့ကာလကြီးကျယ်ရုံသာမဟုတ်ပါဘူးအလုပ်တွေကလည်းအင်မတန်လိုက်မပြီးအောင်ကြီးကျယ်ခဲ့ပါတယ်အဲ့လိုကြီးကျယ်လို့သတ္တဉာဏ်တော်ကြီးရလို့ဘုရားဖြစ်ရတာပါဒါကြောင့်ဘုရားမြတ်စွာကိုအမြဲအာယုံကြည့်ပြီးတော့ဆွမ်းကပ်တဲ့တရားများကလည်းဘုရားမြတ်စွာဥထိတ်ကြလို့သံဃာတော်ကလည်းဘုရားမြတ်စွာဥထိတ်ကြလို့ အဲကြောင့်လေးပါးလေးဆောက်လို့ကိုယ်ွယ်တဲ့လူတွေကလည်းဘုဒ္ဓမြတ်စွာဥဒိဋ္ဌာလို့သာနာတော်ကြီးခုရေကမိကစပြီးတော့ထောက်ပံ့ကူညီနေတဲ့လူတွေကလည်းစိတ်ထဲမှာရေမီးလောက်တင်မမြင်ပဲနဲ့ဘုဒ္ဓမြတ်စွာကြီးမြင်လို့ဘုဒ္ဓသာနာတော်ကြီးမြင်လို့အဲ့ဒါလိုကြိုးစားလိုက်ကြပါလို့ဆိုယံကိစီဝိတံ Yeah. တော်မူခဲ့ပြီဣတိဤသို့ငါးပါးသောမန္တုကိုအံတော်မူခဲ့သည်အဖြစ်ကြောင့်ဒီနောဇိနာမိတော်မူပါပေသတည်းဘယ်လိုအောင်ခဲ့သူငါးပါးသောမန်ဆိုတာကပါတယ်မန်ဆိုတာကိုယ်ကပါတော့ကိုမာရေတိညှင်းဆက်တိုင်းမာရေတိတပ်ဖြတ်တိုင်းဣတိထိုးတို့တတဝါတို့ကိုညှင်းဆက်တာနှိမ့်ဆက်တာတပ်ဖြတ်တတ်သောကြောင့် မာရောမန်လို့ခေါ်ရတယ်အဲ့ဒီမန်၅ပါးကဒေဝဗုဒ္ဓမန်မနတအဘိသင်္ခါရမန်ပြုပြင်စီမံနေတဲ့ကုသိုလ်ကံအကုသိုလ်ကံတွေအဲခန္ဓာခန္ဓာဝင်ကြီးကခန္ဓာမန်အဲသေရတာကမစ္စုမန်အဲ့ဒါလို့မန်တွေအဲဒေဝဗုဒ္ဓမန်ကိလေသာတွေကကိလေသာမန် အဲ့လိုမမောဟကဒီဆိုင်ရာကိုနှိမ့်ဆက်ပြီးတော့နေတာဒါကြောင့်မို့လို့မငါးပါးတောင်ရှိတယ်ဘုရားမြတ်စွာကအဲ့ဒီမငါးပါးကိုအောင်တော်မူပြီးပြီဒါကြောင့်မို့လို့ပိစမာရေငါးပါးသောမန္တုကိုအာဇီနိအောင်တော်မူခဲ့ပြီဣတိထို့သို့မငါမငါးပါးလုံးကိုပင်အောင်တော်မူပြီးသည့်အတွက်ကြောင့်စီနောဇိနမိတော်မူပါသည် အဲ့ဒီဒီဝဗုဒ္ဓမန်ဆိုတဲ့မနတကိုဘယ်လိုနည်းနဲ့အောင်ပါသလဲလို့ဆိုတော့ဘုံတော်ထိန်လျံကျွန့်ထိတ်ပန်းကဘုန်းကြီးကတော့ဖရာကိုအဲဥဒိကထားဥဒိကတရဖူလို့လည်းထားတယ်ဥဒိကဥဆောက်ပန်လို့လည်းထားတယ်ဘုံတော်ထိန်လျံကျွန့်ထိတ်ပန်းကအစွမ်းနေနင်းနေပဲတွင်ကလောကင်းထွညာမနတတိ လွတ်လပ်သွားရတယ်ဘုဒ္ဓမြတ်စွာဘုရားဖြစ်ခံဒီလာပြီးတော့နှောက်ရက်လိုက်တာအလုပ်ကြဘူးတဲ့အတိုင်းပေါ့အဲဒီသူကနှောက်ရက်ပြီးမယ်လို့ဘုဒ္ဓမြတ်စွာကမေတ္တာတော်နဲ့ပါရမီတော်တွေကိုတတ်သိပြပြီးတော့မေတ္တာတော်နဲ့သူရဲ့အနှောက်ရက်ကိုခုခံလိုက်တာအဲ့ဒီမနတဘာမှမနှောက်ရက်ပဲနဲ့ပြန်ပြေးရတယ်ဘုန်းတော်ထိန်လျံကျွန်းတိတ်ပန်းကအစွမ်းနှိမ့်နင်း ဒီမာနရဲ့အစွမ်းကိုနှိမ့်လိုက်တာပဲဒုတိဓာတ်တွေဒီလိုမပါပါဘူးဉာဏ်ထားတွေဘာတွေဘာမှမပါပါဘူးပြောင်းပြီးတော့မေတ္တာတော်နဲ့နှိမ့်လိုက်တာအဲ့ဒီမာနတရဲ့ဒီရံကိုဒီအပိုင်းကအောင်သွားတာပဲမာနကအလုံးတတ္တဝါတွေကိုဒီသန္တရာနယ်ကအတုအပြင်ကာမနယ်ကထွက်သွားတာမကြိုက်ဘူးဘုရားမြတ်စွာကကာမနယ်ကထွက်ပြီးပြီကာမဂုဏ်နဲ့ဖြားရောက်လို့ဘုရားမြတ်စွာ တယ်နည်းနဲ့မှမရတော့ဘူးမနတကဒီမြတ်စွာဘုရားကိုရှုံပြီးတော့သူ့ရဲ့နတ်ပြည်ဝတ္တဝတိနတ်ပြည်မှာမှိုင်းလို့နေတော့သမီးတော်၃ယောက်ကသမီးတော်ဘာဖြစ်လို့မှိုင်းနေတော့ဒိဋ္ဌတ္ထငါ့နယ်ကလွတ်သွားလို့ငါစိတ်ကမချမ်းသာနေအာမေဘာလွတ်ရမလဲသမီးတော်တို့သွားပြီးတော့ဖြားရောင်ကြည့်မယ်မတော်လေနဲ့မတော်လေနဲ့မဖြစ်ဘူးမရဘူးဟိုသမီးတော်တို့ရုပ်အဆင့် ခရီးတော်ကအထင်သေးလို့သမီးတော်တို့ဖျားရောက်ဘာဖတ်နိုင်မလဲကိုဆိုတော့အဲ့ဒါနဲ့လာချရောက်ကြတယ်မရပါဘူးဒါကြောင့်ဗုဒ္ဓမြတ်စွာကမာနရဲ့အစွမ်းကိုလည်းနှိမ်ပြီးပြီမာနရဲ့နေကလည်းထွက်ပြီးပြီအဲ့ဒါကြောင့်မာနကိုနီးအမျိုးမျိုးနဲ့အောင်မြင်ပြီးသားဖြစ်ပါတယ်လို့သုံးတော်ထိန်လျံကျွန့်ထိတ်ပန်းကအစွမ်းနှိမ်နှင်းနယ်ပယ်တွင်က လောကင်းထွက်ညာမန္တပါတိတောင်းပြီကိလေသာမှကိလေသာကလည်းနှိမ့်ဆက်နေတာမိမိတို့လောဘဖြစ်နေတဲ့ဆိုတာကိုကနှိမ့်ဆက်နေတာဒီကိလေသာကလောဘဖြစ်တော့စီဝါရည်တွေရှားရတယ်ကာမဂုဏ်တွေရှားရတယ်ကာမဂုဏ်တွေလိုက်ရှားရတယ်နှိမ့်ဆက်နေတာနှိမ့်ဆက်နေတာပြီးတော့အဲ့ဒီလောဘကြောင့်အပယ်လေးပါးကြာရတယ်ဒေါမကိလေသာတွေကလည်းနှိမ့်ဆက်နေတာဒီဒေါသကြောင့်အပယ်လေးပါးကြာရတယ်ဒီဒေါသကြောင့်ယခုဘဝမှာအတအဖြတ်တွေခံရရတယ် နှိမ့်ဆက်နေတာအဲ့ဒီကိလေသာကလည်းမာရပဲတော့ဘုတ်ကိုစိတ်မကျင်တတ်เสียကောင်းတာကိုယ်တန်တန်လည်းဖြစ်သေးကိုယ်လည်းနှိမ့်ဆက်သေးဒီတဏှာလောဘကိုယ်တန်တန်လည်းဖြစ်သေးကိုယ်လည်းနှိမ့်ဆက်သေးဒီဒေါသကိုယ်တန်တန်လည်းသူကဖြစ်သေးကိုယ်လည်းနှိမ့်ဆက်သေးဒီဒီကိလေသာတွေဘလို့စိတ်ပြည့်เสียကောင်းလို့ဘလို့ယုံမုန်းเสียကောင်းတယ်အဲ့ဒီကိလေသာတွေကိုဗုဒ္ဓမြတ်စွာကအကုန်လုံးရတ္တမဉ္ဇဏ်ရကြတဲ့ကအကုန်လုံးကုန်သွားတာလေဒါကြောင့်မို့လို့ ဘုန်းတော်ထိန်လျံကျွန်းထိပ်ပန်းကအစွမ်းနှိမ်နှင်းနယ်ပယ်တွင်ကလူကင်းထွင်ညာမနာသာတိသဘဝအသင့်မဖြစ်နိုင်စေကိလေသာတွေနောက်တာမဖြစ်တော့ဘူးနောက်တာမဖြစ်တော့ရင်သူကဒီတတ်နိုင်သေးရဲ့လားဗုဒ္ဓမြတ်စွာဘုရားမတတ်နိုင်ဘူးနှိမ့်ဆက်နိုင်သေးရဲ့လားမနှိမ့်ဆက်နိုင်ဘူးဒီကိလေသာတွေကဒါကြောင့်နောက်တာမဖြစ်တော့ဘူးနောက်တာမဖြစ်တာအကိလေသာမှာအောင်တော်မူတာပဲ တခါအဘိသင်္ခါရဆိုတဲ့ကံတွေကသိညာအထင်ကြီးကြီးမနေကြနဲ့ဒီကံတွေကလည်းမိမိတို့နှိမ့်ဆက်နေတာဘာဖြစ်လို့လဲကုသိုလ်ကံတွေပြီอืมနောက်ယုံနံခန္ဓာအကျိုးပေးမယ်ယုံနံခန္ဓာအကျိုးပေးမယ်ဟုတ်ကဲ့လားပေးမှာပေးမှာဘာဘာလို့ကုသိုလ်ကံတွေပြုနေတယ်လေနောက်ပါလို့ယုံနံခန္ဓာအကျိုးဟာကောင်းတာပဲကောင်းတဲ့ယုံနံတွေလားမဟုတ်ဘူးလားဟုတ်တယ်လေကုသိုလ်ကံတွေပြုတဲ့ဥစ္စာကောင်းတဲ့ယုံနံပေးမှာပေါ့လူလူလှလှပပချမ်းချမ်းသာသာ နတ်လှလှပပချမ်းချမ်းသာသာကောင်းတာတွေကကောင်းတာတွေပေးရင်ကောင်းတာပဲလို့ဆိုတော့မင်းကိုရလိမ့်မယ်နော်ဟာအဲ့ဒါခက်ကူလူချမ်းသာဖြစ်တဲ့ဥစ္စာဟောလူချမ်းသာမဲ့အိုးရမှာပဲကိုယုံနေမကဘူးလူချမ်းသာကြီးတက်ကြီးပေါ်ကနေပြီးတော့နားနေဥပ္ပါတိလားနာတာဖြစ်ကြီးဖြစ်ခြင်းလည်းဖြစ်နေဥပ္ပါအာမကောင်းလိုက်တာမကောင်းတာကောင်းတာတော့မသိဘူးလေဒါနာမှာပဲဟုတ်မယ်ပြီးတော့အကွဲအကွဲအပြားပြားနဲ့သိရအောင်ပါဟိုးဒုက္ခပါပဲလားဒါမဲ့အကောင်းတာတွေအကျိုးပေးမလို့ ကောင်းတာကျိုးပေးတဲ့ကလူချမ်းသာနတ်ချမ်းသာလို့ပြောတာပြောရတာကိုဒီဘုနာတရေဒုက္ခပိကတော့ဘယ်ကင်းနိုင်မတုံးဒါပြင်အပိသင်္ခါရဆိုတဲ့ပြုပြင်စည်းမံတတ်တဲ့ကုသိုလ်ကံကတော့နှိမ့်ဆက်တာပဲနော်နှိမ့်ဆက်တယ်အကုသိုလ်ကံအကုသိုလ်ကံကတော့မပြောနဲ့တော့ပြီးကြတယ်ကမင်းငရဲချမှာနော်ဒုက္ခပဲမင်းတရိစ္ဆာန်ဖြစ်မှာနော်ဒုက္ခပဲမင်းပိဋကဖြစ်မှာနော်ဒုက္ခပဲအကုသိုလ်ကံဒါဒီအပိသင်္ခါရမန်ဆိုတဲ့ပြုပြင်စည်းမံတတ်တဲ့ကံတွေက ကုသိုလ်ကံဖြစ်ဖြစ်အကုသိုလ်ကံဖြစ်ဖြစ်နှိမ့်ဆက်တာပါပဲလို့အဲ့ဒါတွေဗုဒ္ဓမြတ်စွာနောက်တာဒီကံမျိုးဖြစ်သေးသလားမဖြစ်တော့ဘူးဗုဒ္ဓမြတ်စွာရဲ့အဖြစ်နဲ့တရားတော်တွေဟောတယ်တတ္တဝါတွေချွတ်တယ်ကောင်းတဲ့အလုပ်တွေလုပ်တယ်ဒါကံမဟုတ်တော့ဘူးကရိယာတဲ့ပြုပြုကမ္မတ္တပါပဲနောက်တာအကျိုးပေးမယ်ကံမဖြစ်တော့ပါဘူးအဲ့ဒါကြောင့်ကိလေသာတွေကိုလည်းနှိမ့်တယ်အဲကိလေသာတွေနဲ့တွဲပြီးတော့အကျိုးပေးတတ်တဲ့ကံကိုလည်းနှိမ့်တယ်အပိဓိကာရကိုလည်းနှိမ့်တယ် ဘုံတော်တိမ်လျံကျွန်းတိတ်ပန်းကအစွမ်းနှိမ်နှင်းနေပဲတွင်မှလုကင်းတွင်ညမနတ်သားသည်ထပ်ပွားအသက်မဖြစ်နိုင်စေကိလေပိသင်မနိုင်လောင်ဟောသုံးမနိုင်သွားပြီသုံးမအောင်သွားပြီဒေဝဗုဒ္ဓမံအောင်ပြီကိလေသာမံအောင်ပြီအဘိသင်္ခါရဆိုတဲ့ကံတွေကိုလည်းအောင်ပြီ gain ဘာကြံလေးတို့ခန္ဓာမှာဒီခန္ဓာကိုယ်ကြီးရှိလေသေး၍ ဒုက္ခကတော့မပြောနဲ့တော့ပေးမှာတစ်ခုပြီးတစ်ခုပေးမှာဩနာတေရေးဆိုတာဒီခန္ဓာကိုယ်ပေါ်မှာပေးမှာပိယေဝိပယောကောဒုက္သံယောကောဒုက္ခဒီခန္ဓာကိုယ်ပေါ်ပေးမှာအပိယေဟိသံယောကောဒုက္ခဒီခန္ဓာကိုယ်ပေါ်ပေးမှာပိယေဟိဝိပယောကောဒုက္ခဒီခန္ဓာကိုယ်ပေါ်ပေးမှာယံပိဿနာလပတိတံပိဒုက္ခံလိုချင်တာမရလို့စိတ်ဆင်းရဲနေတဲ့ဥစ္စာတွေဒီခန္ဓာကိုယ်ပေါ်ပေးမှာအာခန္ဓာမှာတဲ့နှိစ္စပါလားနှိစ္စတဲ့လေခန္ဓာမှာနှိစ္စတယ် နော်ဗုဒ္ဓမြတ်ဆိုတာလည်းပဲဒီခန္ဓာကိုယ်တော်ကြီးရနေသေးတာပဲဒီခန္ဓာကိုယ်တော်ကြီးရနေလို့မို့အရှင်သေဝတရဲ့ကြောက်လိမ်ချလို့သူကြီးတော်ဥရတယ်ခါတော်နာရတယ်ဝန်းတော်လာရတယ်ဘယ်နဲ့လုံးမတို့ဒါနိုင်မလားအောင်မလားခန္ဓာမှာအောင်ပြီမလားလို့ဆိုတော့ဒီလိုလေဒီခန္ဓာကိုယ်ရဲ့ဖြစ်ခြင်းရဲ့အကြောင်းကတဏှာလောဘခန္ဓာကိုယ်လိုချင်လို့ဖြစ်ရတာလက်ရှိခန္ဓာကိုယ်ကတော့တဏှာလောဘအကြောင်းခံပြီးတော့ဖြစ်ပြီးပြီလေတဲ့နောက်ထပ်တော့ဒီခန္ဓာကိုယ်တွေမဖြစ်ရအောင်နိုင်ပြီးပြီ နောက်တာဗုဒ္ဓမြတ်စွာဒီခန္ဓာကိုမဖြစ်ရအောင်တဏှာလောဘကိုအကြောင်းရင်းတဏှာလောဘပယ်လိုက်တာနဲ့ပဲခန္ဓာမှန်တရားအကုန်လုံးနောက်တာမဖြစ်တော့ပါဘူးတဲ့လက်ရှိကတော့လွန်ပြီးသားကိုခံရမှာပေါ့နောက်တာတော့ခန္ဓာမှမဖြစ်တော့ဘူးလက်ရှိခန္ဓာကိုရှိနေတော့လက်ရှိအသေးမစ္စုမှန်ကတော့ခံရအောင်ပါပဲအိုးနောက်ကြတော့ခန္ဓာမှန်တွေကမရှိတော့မစ္စုမှန်လည်းမသေးတော့ဘူးနောက်ကြတော့အဲ့ဒီတော့ခန္ဓာမှန်ဖြစ်ခြင်းရဲ့အကြောင်းမစ္စုမှန်ဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့သမှုရိယတဏှာလောဘကို ပယ်သောအဖြစ်ပဲအဲ့ဒီမန္တပလည်းအောင်ပြီးဖြစ်ပါပြီဒါကြောင့်ဗုဒ္ဓမြတ်စွာဒီဒီဖျားဖြစ်တော်မူမဲ့ဘောဓိပင်အင်းဘောဓိပင် အောက်မှာပဲမမငါးပါးကိုအောင့်တော်မူခဲ့ပြီးဖြစ်ပါတယ်လို့မန္တသောတော်ရေသာအတော် နီးအမျိုးမျိုးနဲ့ဟောမင်္ဂပါကိုအောင်တော်မူပြီးပြီဒါကြောင့်မို့လို့ဇိနာလို့ဆိုတဲ့ဘွဲ့တော်ရတာကိုလို့နားလည်ပြီနော်ဗုဒ္ဓဆိုတဲ့ဘွဲ့တော်ကလည်းအင်မတန်ဖြေရှားတယ်ကပ္ပတမေအလုံးစုံသောတရားတို့ကိုဘုဇတိသိတော်မူနိုင်၏အလုံးစုံသောတရားကိုသိတော်မူနိုင်သောကြောင့်ဗုဒ္ဓဗုဒ္ဓဗုဒ္ဓအဲ့ဒီဗုဒ္ဓဆိုတဲ့ဘွဲ့တော်ကတော့ဘယ်လိုနည်းနဲ့ရပါတော့အဲ့လိုလိုက်เสียရရှိ Thank you. အမတန်မြင့်တဲ့ပွဲတော်ပါဒီဘုဒ္ဓမြတ်စွာပါရမီတော်ဖြည့်နေတုန်းကဘုဒ္ဓအလောင်းတော်သာရှိသေးတယ်ဘုဒ္ဓပွဲမရသေးပါဘူးလက်တင်ချင်းနဲ့ကဘာတသိမ့်ပါရမီတော်ဖြည့်အသက်တော်တွေစွန့်ပြီးတော့ဒါနပြုသီလဆောက်ပြီးခန္ဒီပါရမီဖြည့်အဲ့ဒီတုန်းကဘုဒ္ဓအမိတော်မရသေးဘူးဘုဒ္ဓပွဲတော်မရသေးဘူးအဲ့ဒီပါရမီတော်တွေနဲ့ခန္ဓာအစဉ်ဒီဒီ ဒီခန္ဓာတရားထဲမထင်နဲ့ဘုဒ္ဓမြတ်စွာရဲ့လက်သိရှင်နဲ့ကဘာတသိန်းကသူ့မေတ္တာဘဝကသူ့မေတ္တာဒီလက်သိရှင်နဲ့ကဘာတသိန်းပြည့်တဲ့အခါဂေါတမဒိဋ္ဌတမင်းသားဖြစ်လာဒီလိုဟိုကြားထဲမှာဘဝကောင်းများစွာရုပ်အပြောင်းအလဲတွေနဲ့ပါရမီတွေအမျိုးမျိုးဖြည့်လာခဲ့တာတွေရေလို့အဲ့ဒီပါရမီတွေထုံပြီးတော့တပန်နံလုံးလာခဲ့နောက်ဆုံးကြတော့ဒိဋ္ဌမင်းသားဘဝရောက်ရှင်ဘုရင်သားအဲ့ဒီအချိန်ဗုဒ္ဓ ဘွဲတော့ရလားမရသေးပါဘူးဗုဒ္ဓဘွဲတော့ကမလွယ်ဘူးမလွယ်ဘူးလွယ်လွယ်ကလေးနဲ့ဗုဒ္ဓဘွဲတော့သိနိုင်တာမဟုတ်ကောင်းပြီရှင်းလန်းစမ်းပြီးတော့တွတ်ထွက်ဗုဒ္ဓဘွဲတော့ရပါလားမရသေးဘူးဒီပါရမီတော်ကိုလုံးထုံ၍ဝမ်းတုံသင်ကျူတရားဟုပါရမီတော်အုံတွေကတော့ထုံထပြီလဲနေခြင်းနဲ့ကဘာသိပါရမီတော်အုံကတော့တကူလုံးထုံထပြီ စိတ်တမင်းသားတကုလုံးထုံပြီးပြီတွတ်တော်မူလာတဲ့ဘုရားအလောင်းတကုလုံးပါရမီတော်တွေကထုံပြီးပြီပါရမီတွေအပြည့်ရှိနေတယ်အဲ့ဒီအချိန်လဲဗုဒ္ဓဘွဲတော်မရသေးပါဘူးဒီဗုဒ္ဓဘွဲတော်ကမရတယ်ပါရမီတော်ကထုံထားတယ်တကုလုံးတသနာရုပ်လက္ခဏာကလည်းတတ်ပယ်လိုက်တာဗုဒ္ဓဘွဲတော်ပြီးချင်စရာကောင်းလိုက်တာတတ်ပယ်လိုက်တာရုပ်လက္ခဏာကဒီလူလူချင်းရှင်ကြည့်ယောက်ျားတွေလှကြပါလေသူနီးသူဟန် ဒါပေမဲ့ဗုဒ္ဓမြတ်ဆိုတာမမိဘူးဘာဖြစ်လို့လဲလက္ခဏာတော်တွေကအင်မတန်ထူးခြားနေတာလို့အစိတ်အစိတ်ကြည့်လိုက်မှပြင်မျက်လုံးကြည့်လိုက်ပြန်တို့ပြင်မျက်လုံးလှတာကတစ်မျိုးပဲဗုဒ္ဓရဲ့မျက်လုံးတော့လှလိုက်တာညိုရမယ်နေရန်တဲ့ပြီးပြီးသားသာညိုလို့ဖြူရမယ်နေရန်ပြီးပြီးသားသာဖြူလို့အသားတော်ကဝါရွှေလို့ဒီမျက်ခုံးတော်ကညိုလို့ဒီညိုနေတဲ့မျက်ခုံးတော်ကသုံးရလာအရေးကလေးလို့꿰လို့ အတ္တလောကဝါလို့မျက်လုံးလောကတီးလို့မျက်ခုံးလောကညိုးလို့မျက်တောင်ပွင့်ကလေးတွေကကောလို့ကြည့်လို့ကောင်းလိုက်တာကြည့်လို့ကောင်းလိုက်တာမျက်လုံးနှစ်သွဲမျက်ခုံးနှစ်သွဲရဲ့အလဲကောင်ကဒီအုံနှလုံးမွေးရှင်တော်ဆိုတာအာဖြူဖွေးပြီးတော့အပေါ်မှာနှစ်ဖူးလောက်မှာနဲ့နဲ့ကလေးတက်ပြီးတော့မှလက်ရရည်လဲပြီးတော့စုနေတယ်စိတ်လေးနဲ့တတ်ထားတယ်လို့ပေါ့နှစ်ဖူးပိတ်တတ်ပဲတာသိကြည့်ကောင်းတာမျက်လုံးကကြီးလို့မျက်ကုံးကကောင်းလို့ အဲနာရန်တော့ကဘောလို့အသားတော့ကဝါလို့ဘုံနှလုံးဝေးခြင်းတော့ကဖြူဖွယ်လို့ဒီအောင်ဆင်းလာတော့သွားတော်တယ်တကယ်စိတ်စီးထားတယ်အဲဒါမေးတော့ပြီးပြီးဖြူဖြူနေနဖူးတော့နေရွက်ကစပြီးတော့အတက်တက်လိုက်တယ်အသားဆိုင်ကတခါတော့ပြေးပြီးတော့တက်သွားတယ်ယခုလူများလည်းဟိုနာကချိုင်ဒီနာကချိုင်ဒါလို့မဟုတ်ပြေးပြီးတော့နဖူးတော်တက်သွားလိုက်တာနဖူးသိင်းကျက်ဆိုတဲ့ဥစ္စာအဲ့ဒီဘုရားအလောင်းရဲ့နဖူးတော်ကိုအတုလုပ်ကြတာဒီရှင်မင်းနေမှာအဲ့ဒီလိုနဖူးမရလို့ဘူး ဖရာလောင်တစ်ခုကိုအတုလုပ်ပြီးတော့တင်းကျစ်ပြကတ်ကြတာအဲ့ဒါလို့ဖရာလောင်ဖရာလောင်ဒီမျက်နာတော့မျက်နာတော့တက်ရလို့မျက်နာတော့အောက်ကဆင်းလာလို့လဲပင်တော့မယိုးစီကလေးများလို့တဲ့ရွှေမယိုးစီကလေးများလို့အသားကဝါးပြီးတော့လဲပင်ကလည်းတန့်တပ်ပယ်လိုက်တာပြီးတော့ပခုံးနှစ်ဖက်ကပြေးလို့လဲကုတော့ကပြေးလို့လက်မုံတော့ကဒါဆင်းနာမောင်းများလို့တန်းလို့ဒါအရင်ကစားပြီးတော့အဖြတ်တိုင်အောင်ဒါလက်ချောင်းတော်တွေကလည်းသွဲလို့ မပြောနဲ့တော့မပြောနဲ့လက္ခဏာတော့ကြီးငယ်တယ်ပစ္စည်းမံဖလာတနေနာဘဟုံပစိတပါရမီယတဝေတံသူမပင်ဒီကေနပိအတမံသမံဘဟုံဤဝေဤမြကနံကြ၍မယာနိုင်ကြီးအတိုင်းမသိရလေအောင်ပစိတပါရမီလေးသည်ခြေကိကတသိငါထိမ့်သိစုဆောင်ပါရမီတော့အပေါင်းတို့သည်ပစ္စည်းမံဖလာတနေနာဖြစ်ပြဖန်ခါတန္တရာဝေ ခန္ဓာကိုယ်ရဲ့အဆုံးစွန်အကျိုးပေးသောအပြင်ယတဘဂဝတောအကြီးရွှေဘုန်းတော်သခင်ရှင်တော်မြတ်ဖရာဤဝေတံရွှေမျက်နာတော်လက်ချေတော်နှင့်ကိုတော်တန်တန်ပုံဟန်တင်ဘောအတွင်ပြင်တော်ကိုလို့ဖန်ဆန်းလိုက်ရတာနောက်ဆုံးဘဝကုသိုလ်ကံတွေကအဲအတိပ္ပယ်စကားပေါ့လေမပြောမိမယ်တို့ပြောသလိုပဲဟေးနောက်ထပ်ဒီရုပ်လက္ခဏာတို့ဖန်ဆင်းရတော့မှာမဟုတ်တော့ဘူးအကျိုးပေးရတော့မှာမဟုတ်တော့ဘူးနောက်ဆုံးဘဝဟေးလို့ တဲ့တဲ့အချင်းချင်းမတိုင်ပင်ပင်မဲ့လို့တိုင်ပင်တယ်လို့ပဲမေရမယာရဲ့ဝမ်းထဲမှာနေတဲ့ကူကလက်ကလေးတွေနေရာမှာအလှဆုံးဖြစ်အောင်လက်ပမိုးလေးနေရာမှာတကယ်မုံမုံမမောက်ကလေးဖြစ်အောင်ပကုံတော်လက်ကုံတော်နေရာမှာမုံမုံမမောက်ကလေးဖြစ်အောင်အဲခြေခြေဘဝတော်ကပြည့်ပြည့်ဖြိုးဖြိုးဖြစ်အောင်အဲခြေချောင်းတော်တွေကတွဲတွဲကလေးဖြစ်အောင်အကုန်လုံးအကုန်လုံးအသာရေဝါဝဝင်းဝင်းဖြစ်အောင်အကုန်လုံးသူမရငါမရခိုးကံကလည်းငါပန်းစင်ဒီကံကလည်းငါပန်းစင် နောက်တာအကျိုးပေးရတော့မှမဟုတ်ဘူးဆိုတဲ့အနေမျိုးနဲ့ဖန်ဆင်းလိုက်ကြတာအတတ်ပဲဆုံးအစဆုံးဖြစ်လာတာပဲတဲ့လက္ခဏာတော်ကြီးငယ်အသွဲသွဲဖြင့်တပ်ပဲလှစွာကိုရင်ကဝဲပါရမီတော်အဟုန်ကိုလုံးချုံ၍မွမ်းတုံတင်ကျူတရားမူဘုန်းကြီးကလည်းဘုန်းကြီးတို့ဖရာဟိုအလုံးမကိုးကွယ်နေတယ်ငါဖရာဒီလိုဒီလိုကိုကအဲ့လိုယူတာမကိုးကွယ်နေကြလေတယောက်တည်းနေတယောက်တည်းငါဖရာနဲ့ငါနဲ့နေ ဘသူကမှကျွေးမဲ့သူမရှိမရှိရင်ငါဘာသာကအငတ်ခံပြီးတော့ငါဘုရားနဲ့လူတိုးတယ်ငါဘုရားနဲ့ငါနဲ့နဲ့နဲ့ဒီဒီဘုရားနဲ့ငါနဲ့ဒီအဲ့ဒါလောက်ဘုရားကိုလေဂုဏ်ယူတဲ့ဂုဏ်ဘုရားသာသနာကြီးဒါကြောင့်ဂုဏ်ရှိစေခြင်းဘုရားသာသနာဝန်ထမ်းတဲ့ပုဂ္ဂိုလ်တွေမဖြစ်နိုင်လို့ဘုန်းကြီးသာဖန်ဆင်းရလို့ရင်အကုန်လုံးအသက်ပဲဒီဖြစ်အောင်ဖန်ဆင်းလိုက်ပါသေးလားခုတော့သူတို့အမေဖေတွေဖန်ဆင်းထားတာမဟုတ်လို့မတတ်နိုင်လို့ပြောကြည့်နေရတာဘုန်းကြီးသာစဖန်ဆင်းရရလို့ရှိရင်တော့ဟောဒီသင်္ကန်း900အသက်ပဲကြီးနေပါသေးလား ခုတော့သူတို့အမေကလည်းကိုယ့်ရုပ်ကာယသူတို့အဖေကလည်းတော်တိမြောက်တာနဲ့အဲ့ဒါကြောင့်မို့လို့ဒီဟာတွေမြင်နေရတာဘုန်းကြီးကသာသနာတော်ဝင်လာရင်တော့အကုန်လုံးတင်တယ်မှကြိုက်တာဒါကြောင့်သင်္ကန်းဘယ်လိုဟုတ်ပါဆိုသူတို့ကကြီးများတဲ့ဘုန်းကြီးတို့ထင်ကောင်းတယ်လေတပိတ်အိတ်ကလေးမတူမရှိနဲ့ဘယ်လိုလုပ်ပါဆိုသူတို့မျက်နှာလေးကမျက်နှာသေးကလေးနဲ့ပြောရင်မခံနိုင်ဘူးဒါမှဘုန်းကြီးကတော့ဘုန်းကြီးနီးလန်းတယ်ဒါမှကြောင်းလေတန်တန်ရှင်းရှင်းတတ်တတ်ရရတင်းနေတယ်ခရတာနားခဲ့ပါကြည့်လဲပါကမ္ဘာထိတ်တန်းကနားပါလေ စိတ်နေစိတ်သားနဲ့လာကြည့်မလားအနေတိုင်းနဲ့လာကြည့်မလားအင်းဒီစိတ်စိတ်ငြင်းငြင်းနဲ့လာကြည့်မလားအဲ့ဒါလိုအကုန်လုံးအကြည့်ခံဉာဏ်လို့ပြင်းနေတာပြီလားဖခင်ကြည်ယူတာကလည်းနက်နက်ကြည်ယူတာမဟုတ်ဘူးသိကြည်ယူတာပြီလားဘုံတော်ထိန်လျံကျွန်းတိတ်လက္ခဏာတော်ကြည်ငဲအသွဲသွဲဖြင့်တပ်ပယ်လာစွာကိုအင်္ဂါဝဲပါရမီတော်အကုန်ကိုလုံးခြုံ၍မွမ်းတုံသင်ကျူတရားဘူးအဲ့ဒီဒီတော့တက်သွားတော့ဗုဒ္ဓ နာမည်ရမရသေးဘူးဗုဒ္ဓအမိတော့ဘွဲ့တော့မတင်နိုင်သေးဘူး၆နှစ်ပတ်လုံးဒုက္ခရသတိရရခြင်းလို့တွေးပြီးကြည်ကြည်ကျင့်တာဗုဒ္ဓဘွဲ့တော့မရသေးဘူးမရသေးဘူးမရသေးဘူးနောက်တော့၆နှစ်ဒုက္ခရသတိရကျင့်ပြီးလို့ဒီကဆုံလာပြီနေကဆုံလာပြီနေဒီသူဇာတရဲ့ကနာနုဇံဖုန်ပေးလို့အဲ့ဒီနေ့မှာအမတစိတ်ကြည်တော်မူတယ်လေရင်္ဂရာမြစ်ကရေကိုသုံးတာလို့အနိဗ္ဗာန်မှာတော်တဲ့မှာနေ့လေသမဘဝင်းစားလို့ဇံကရနေပြီ သံသမဘာဝင်စားလို့အမှန်တစိတ်ကြည်နေတယ်ဖုံးဝေးရတဲ့ဒီဆွမ်းကလည်းကနာတို့စွန်းအမှန်တမကတည်းမွန်မြတ်အဲ့ဒီမွန်မြတ်တဲ့ကနာတို့စွန်းဖုံးပေးပြီးတော့ဒီနေရင်္ဒရာမြည်ရေးများသုံးတာလို့အဲတော့တဲ့ရိတ်တကြားထဲမှာသမဘာဝင်စားလို့အမှန်တကြီးနေပြီကြီးရုပ်စရာကောင်းပြီအရွယ်တော်ကလည်းသုံးသမဘာဝင်စားလို့အမှန်တကြီးနေပြီကြီးရုပ်စရာကောင်းပြီအရွယ်တော်ကလည်း35နှစ် ပြည့်တယ်တပ်ပဲခြင်းတိုင်းတပ်ပဲနေတဲ့အရွယ်တော်အဲ့ဒီအချိန်မှာဗုဒ္ဓဘွဲတော်တင်ရပါလားမတင်သေးဘူးဗုဒ္ဓဘွဲတော်ကအမတန်စိတ်ကြီးဝင်နေသီလားမတင်နိုင်ဘူးတော့ပါတယ်တော့ပါတယ်မနှံကောင်းနေပါဗုဒ္ဓဘွဲတော်တင်ပါတော့မတင်နိုင်သေးဘူးညနေကြတော့ဘောဓိပင်ညောင်းပင်ကုန်းနေပင်ကလေးပေါ်မှာပေါက်နေတဲ့ဘောဓိပင်ဘောဓိပင်အောက်မှာမြက်တွေအဲမြက်ရှိစုပ်ဖြန်းပြီးတော့ခင်းပြီးထိုင်ပြီးတော့တရားနှလုံးသွင်းနေတယ်တရားပေါက်တော့မှပေါက်တော့မှပေါက်တော့ အဲ့ဒီအချိန်ဗုဒ္ဓဘွဲတော့တင်မမတင်နိုင်သေးဘူးမတင်နိုင်သေးဘူးသိကြီးကျယ်တဲ့ဘွဲတော့သိကြီးကျယ်တဲ့ဘွဲတော့မတင်နိုင်သေးဘူးနဲ့တော့ခုနကနေမွေမီမနတ်တဲ့မနတ်ရဲ့ရန်တွေကိုအောင်လို့ညဥ်ဥယမရှိကအဖြစ်တစ်နည်းဒီအကုန်လုံးအောင်လို့အကုန်လုံးမြင်လို့တန်ကောင်းရမှာဒိဗ္ဗစက္ကုနဲ့နတ်မျက်စိနဲ့အကုန်လုံးမြင်လို့နောက်အာယုန်တက်ကန်ဒီမိုးတော်ရံလောက်ကြာတဲ့ကိလေသာတွေကိုအကုန်လုံးတပ်ပြန်နေတဲ့အရဟတမေညာပေါ်လာဒီညာဘုရုကပေးဘုရုကမှမပေးဘူးတရားဘူး ပါရမီတော်နဲ့အလိုလိုဖြစ်လာတဲ့ဉာဏ်ဘသူကမှနီးပြလမ်းပြလုပ်တဲ့ဉာဏ်မဟုတ်ဘူးတရားမဟုတ်ဘူးအဲ့ဒီအရဟတမေဉာဏ်ပဗုဒ္ဓဉာဏ်ရတော့မှဗုဒ္ဓသဗ္ဗဓမ္မေအလုံးစုံသောတရားတို့ကိုဘုဇတိပြီးတော်မူနိုင်ပါပေ၏ဣတိထိုတို့အလုံးစုံသောတရားတို့ကိုပြီးတော်မူနိုင်သောကြောင့်ဗုဒ္ဓဗုဒ္ဓအမိရတော်မူပါတည်းတဲ့ကောင်းတယ်အဲ့ဒီကြမှာဗုဒ္ဓဒီတဲ့ကောင်းတယ်အဲ့ဒီကြမှာဗုဒ္ဓအမိရတာအာလောတရားတွေကိလေသာတွေကုန် သန္တုတဉာဏ်တော်ကြီးရအဲ့ဒါတော့ရတဲ့အခါမှာမဟာကရုဏာဉာဏ်တော်ကြီးကလည်းကြီးကျယ်လိုက်တာဘယ်လိုလဲစရဲ့ဟုတ်လေးတင်ခြင်းနဲ့ကဘာသိန်းကစပြီးတော့တန်တေးပြီးလိုက်တဲ့မဟာကရုဏာဉာဏ်တော်ကြီးကတတ္တဝါတွေတဏှာလုံးလို့တဏှာလုံးလို့တတ္တဝါတွေအပေရောက်မှာတဏှာလုံးလို့နောက်တဲ့မြင့်တဲ့တတ္တဝါတွေယုံနံခံနိုင်တဲ့နေရာမှာတဏှာလုံးလို့အဲ့ဒီမဟာကရုဏာတော်ဉာဏ်တော်ကြီးကလည်းကြီးကျယ်လိုက်တာဒီအချိန်ကျတော့သိကြီးကျယ်တာပဲဒါကြောင့်ဗုဒ္ဓမြတ်စွာမနေမနာတရားဟောတော်မူတဲ့ဥစ္စာဒီအိဗယ်ပဲမဟာကရုဏာတော်ကြီးကကြီးကျယ်တော့ တတ္တဝါတွေကျွတ်မယ်ဆိုလို့ရှိရင်ဒီချင်းကျွတ်မယ်ဆိုဒီချင်းတရားဟောတယ်နောက်ချင်းကျွတ်မယ်ဆိုနောက်ချင်းတရားဟောတော်မူတယ်မာကရုဏာတော်ကြီးကအဲလိုညံတော်ကြီးတွေထုံမှန်းပြီးတော့ပါရမီတော်အဟုတ်တကူလုံးချုပ်ပြီးတဲ့နောက်ရတ္တမေညံသမုဒ္ဒညံဆိုတဲ့တရားမူညံလေးနဲ့ထုံမှန်းထားတော့မှဗုဒ္ဓလို့ဆိုတဲ့ဘွဲ့တော့သင်ရပါတယ်တဲ့လက္ခဏာတော်ကြီးရဲ့

သာဓုသာ